ခန်းကြီး6အငယ်1မှ9အိုထာဝရဘုရားအမျက်တော်ထွက်၍အကျွန်ုပ်ကိုအပြစ်တင်တော်မူမူပါနှင့် ပြင်းစွာအမျက်ထွက်၍ဆုံးမတော်မူမူပါနှင့်အိုထာဝရဘုရားအကျွန်ုပ်သည်ခွန်အားနည်းလှပါ၏ကဲမတနာတော်မူပါအိုထာဝရဘုရားအကျွန်ုပ်အယိုးတို့သည်တုန်လှုပ်ကြပါ၏ကျမ်းမာပဂတိရှိစေတော်မူပါအကျွန်ုပ်စိတ်ဝိညာဉ်သည်အလွန်တုန်လှုပ်ပါ၏ ။အိုထာဝရဘုရား၊ကိုယ်တော်သည်အဘယ်မျှကာလပတ်လုံးနေတော်မူမည်နည်း။အိုထာဝရဘုရား၊တဖန်ကြွလာ၍အကျွန်ုပ်စိတ်ဝိညာဉ်ကိုကယ်ယူတော်မူပါ။ကရုဏာတော်နှင့်အညီအကျွန်ုပ်ကိုကယ်တင်တော်မူပါ။အကြောင်းမူကား၊သေလျက်နေစဉ်တွင်ကိုယ်တော်ကိုအောက်မေ့ခြင်းမရှိပါ။မရဏာနိုင်ငံတွင်ကျေးဇူးတော်ကိုအဘယ်သူချီးမွမ်းပါမည်နည်း။အကျွန်ုပ်သည်ညည်းတွား၍ပင်ပန်းလှပါ၏။အကျွန်ုပ်ခုတင်ကိုကိုယ်မျက်ရည်၌ တညာလုံးမျော၍အိယာကိုလည်းမွန်းစေပါ၏ဝမ်းနေခြင်းအပြင်မျက်စိပြက်၍ရန်သူများကြောင့်ပြန်မှုန်လျက်ရှိပါ၏အငယ်ရှိမှ ကိုမတရားသဖြင့်ပြုသောသူအပေါင်းတို့ငါထံမှဖယ်သွားကြငါငိုကြွေးတံကိုသာရဖျားကြားတော်မူ၏ငါတောင်းပန်ခြင်းကိုသာရဖျားကြားတော်မူ၏ငါပြုသောပတနာစကားကိုသာရဖျားနာယူတော်မူ၏ ငါရန်သူအပေါင်းတို့သည်ရှက်ကြောက်၍ဆုံးရှုံးခြင်းရှိကြလိမ့်မည်။ချက်ခြင်းပြန်သွား၍ရှက်ကြောက်ခြင်းသို့ရောက်ကြလိမ့်မည်